ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌28ရက်9လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဘာဘုရားဝတိထား၍တရားတန်ခါယရနာများတို့မတို့အားဇောတိညာနုလက်စုံမိုး၍ရှိခိုးပူဇော်ဖို့မြော်မှန်လျှော့ကတောကြရာသောဤပနာမဟုတုကံစေရနာတိ အပြည့်ခါပင်ပါပြောင်းရင်း၍ဤငူရာမှာမြတ်နိဗ္ဗာန်ကိုလင်မြန်သောအပိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်သိနိုင်ကြသောအဘဘုရားရှင်ဤပါတော်အစစ်သမီးတော်အစစ်များဖြစ်ကြပါစေ။သာသနာ့ဘုရား အာဘန္တိအာဘန္တိသရဏိနာဘာသီရဏနာဝိင္ဃပမ္ပနာကတောဝိင္ဃပမ္ပနာကတောဘောတထာတိသံဘောတထာတိသံသမယာသာမိသမယာသာမိဒုက္ခကတောဒုက္ခကတောသီလံတိသာသီလံတိသာသီပန္တိသီပန္တိတိယံပိသီယံပိအာဘန္တိအာဘန္တိသရဏိနာဘာ ဣတိယသာဝိငါသမ္မာနာကတံဝိငါသမ္မာနာကတံဘောတထာတိသံဘောတထာတိသံဝိငါသာမိသမ္မာနာကတံမောကဟံကတဝံမောကဟံကတဝံနန္ဒီတာနန္ဒီတာပန္တိနေပါတိအတိယံပိတတိယံပိအာဘန္တိအာဘန္တိဣတရနေနာသာဣတရနေနာသာဝိငါသမ္မာနာကတံဝိငါသမ္မာနာကတံဘောတထာတိသံဘောတထာတိသံမာယာသာမိသမ္မာနာကတံမောကဟံ ခတဝါဒုက္ခတဝါဒုက္ခတဝါဒုက္ခတဝါဒုက္ခတဝါယမဟာဝတမေတံဝရေတာသာမဏေနမောတတသကဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတသကဝါတောအရဟတောသမ္မာသမ္ဗုဒ္ဓ gissami Tangam Brahman gissami Bodharanam gissami Dhammam Brahman gissami Tangam Brahman gissami Duti yambi Bodham Brahman gissami Duti yambi Dhammam Brahman gissami Duti yambi Tangam Brahman gissami Duti yambi Bodham Brahman gissami Duti yambi Dhammam Brahman gissami Duti yambi Tangam တိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဗုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတေတရဏကမနာမဟာပိပုံနာအာမပါပါ ပါဏာတိပါတာဝေဒမနုဒိဋ္ဌာတံသမာရိယာမိပါဏာတိပါတာဝေဒမနုဒိဋ္ဌာတံသမာရိယာမိအာဒိနာဒါနာဝေဒမနုဒိဋ္ဌာတံသမာရိယာမိအာဒိနာဒါနာဝေဒမနုဒိဋ္ဌာတံသမာရိယာမိအာပြမပရိယာဝေဒမနုဒိဋ္ဌာတံသမာရိယာမိအာဒိနာပရိယာဝေဒမနုဒိဋ္ဌာတံသမာရိယာမိမောသာဝ ရာမိတိခာဗြဟ္မသမာဓိယာမိသုရာဝါရေယမိသာသမာဓိယာမိသုရာမိရိယာမိတသမာဓာဓမ္မာဝိရာမိတိခာဗြဟ္မသမာဓိယာမိသုရာမိရိယာမိတသမာဓာဓမ္မာဝိရာမိတိခာဗြဟ္မသမာဓိယာမိဝေကာလဘောဓနာဝိရာမိတိခာဗြဟ္မသမာဓိယာမိဝေကာလဘောဓနာ

မေတ္တာသာကတိနာမေတ္တာသာကတိနာသေတာသာသေတာသာပါပပါနာပါပပါနာဘုတိတုဘုတိတုပရိတဝါပရိတဝါဝိဟာရဏံဝိဟာရဏံမာတိယာမိမာတိယာမိမေတ္တာသာကတိနာမေတ္တာသာကတိနာမေတ္တာသိနေရှင်သောမေတ္တာသိနေရှင်သောသေတာသာသေတာသာသိထားဖြင့်သေတာဖြင့် ပပါနာသဗ္ဗပါဏဘုတေတုဘုတေတုသတ္တဝါသတ္တဝါအလုံးတို့ဤအလုံးတို့ဤသဘော၌သဘော၌ပရိတဝါပရိတဝါရှင်း၍ရှင်း၍ဝိဟာရဏဝိဟာရဏဝိထိုင်ခြင်းကိုဝိထိုင်ခြင်းကိုသမာဓိယာမိသမာဓိယာမိဟောက်တည်ပါ၏ဟောက်တည်ပါ၏ဣတမေပုညံဣတမေပုညံ တော်ဘုရားတပည့်တော်တပည့်တော်မာဤဘုရားတပည့်တော်မာဤဓမ္ပုံညာဓမ္ပုံညာယခုယခုဟောကိယာတော်ဟောကိယာတော်ရဏကုံရဏကုံမာနေမာနေဘုပါတော်ဘုပါတော်သီလဘုသူတိသီလဘုသူတိသက္ခဖလာသက္ခဖလာညာနာတာညာနာတာမေညာမေညာဘုညာအာဘုညာအာသေစယောသေစယောဤသူပြုတတ်သောဤသူပြုတတ်သောအကြောင်းအထောက်ပံ့ဤအကြောင်းအထောက်ပံ့ဤ မောတုမောတုဖြစ်ပါစေတာဖြစ်ပါစေတာအာပမာထေနမမိမလယောအပောမသာသောတတိတရားဖြင့်တံပါရိဒသီလသမာဓိဖြင့်ညာသုံးသိက္ခာကိုလုံညုံစွာဆောင်ထိန်စောင့်တည်နိုင်ကြပါစေအာမပါဘုရားဘဝဆိုတာကိုယောဂီတို့ရှုခွတ်တဲ့တွေ့နေတဲ့ရုပ်ဖြစ်စဉ်နာဖြစ်စဉ်ကြီးကိုခေါ်တာ ဘဝဖြစ်စေလို့ပဲပါတာဗျာပါအဲဒီရုပ်ဖြစ်စေနာဖြစ်စေကြီးဒုက္ခံတတိစိတ်တတိဥရုတတိအာဟာရတတိတိုင်းသူအင်အားရှိသလောက်ဖြစ်စေကြီးသူလေပတ်နေကြတော့သူအင်အားတစ်ခုဆုံးတဲ့နေရာတဘဝပြတ်တယ်တဘဝတည်တယ်လို့တို့ဒီလိုပဲဆိုရတာလေဗျဟုတ်ကလားမှန်ပါဗျာအဲအဲ့ဒီဘဝဖြစ်စေကြီးမှာအစွဲနဲ့ ပတ်နေတဲ့ဖြစ်စဉ်တစ်ခုနဲ့အထဲပတ်ပတ်တဲ့ဖြစ်စဉ်လို့ဖြစ်စဉ်နှမျိုးခွဲမယ်တို့အထဲပတ်ဆိုတာတော့ဝေသူရဲ့ဘဝကံကြောင့်တရားနောက်ခံကံနောက်ခံစိတ်ကြောင့်ဖြစ်ပေါ်လာတဲ့ဘဝဖြစ်စဉ်တစ်ခုခေါ်တာပေါ့လေဟုတ်ကလားအဲနမူနာထူရလို့ရှိရင်ဟိုအလောင်းတော်များရဲ့ဖြစ်စဉ်လို့ပဲဆိုကြပါစို့ဟုတ်ကလားခရာလောက်နော်ပြိတိကလောက်နော်ယဟနာလောက်တော်တွေဖြစ်စဉ်လေ ကဲသူတို့ကိုအထက်ဖြစ်တယ်လို့ပဲတုံညာဆိုဘာလို့သူကဘဝဆုံးတော့မှာဟုတ်ကဲ့နောက်ထပ်လေတရားမရှိတော့ပဲနဲ့ဟုတ်ကလားအဲ့ဒါတော့တို့အထင်းလေပတ်မှုဒုမို့သူ့ပင်ကိုလေပတ်မှုတိုင်းလေပတ်လာတဲ့ဖြစ်တဲ့တခုလို့ပဲဆိုကြတော့ဟုတ်ကလားသူ့ရဲ့ပါရမီရင်းကျက်ပြီးဖြစ်လို့ သူပါရမီရင်းကျက်တဲ့အတိုင်းဘဝဖြစ်စေအပတ်ကနေပြီးတော့ပြတ်ပြီးတော့ကိုရမ်းမဲ့နေရာ ရောက်မဲ့နေရာဖြစ်လို့သူ့ကိုတော့ တို့အထက်ဖြစ်စဉ်လို့ပဲသုံးစို့ဟုတ်ကလားတို့အစွဲနဲ့ရနေတဲ့ဖြစ်စဉ်မှာလေးမျိုးခွဲစို့ငါစွဲနဲ့လက်ပတ်နေတဲ့ဖြစ်စဉ်လည်းတစ်ခုရှိကွယ်ဟုတ်ကလားကြိုက်စွဲနဲ့လက်ပတ်နေတဲ့ဖြစ်စဉ်လည်းတစ်ခုရှိကွယ်ပြီးတော့မကြိုက်စွဲနဲ့လက်ပတ်နေတာလည်းဖြစ်စဉ်တစ်ခုရှိကွယ်ပြီးတော့မတီးစွဲနဲ့လက်ပတ်နေတဲ့ဖြစ်စဉ်တစ်ခုရှိတယ်ဒါလည်းရှိတယ်တိတယ်မဟုတ်တိတယ်မဟုတ်အဲဉာဏ်နဲ့ကြည့်ရတာတော့တို့ရဲ့ချမ်းချမ်းဆွဲပွားရတဲ့ထင်လို့ရဟုတ်ကလား အဲအဲ့ဒီငါးဆွဲနဲ့အင်းအဆွဲတိုင်းမိမိခန္ဓာလဲငါးဆွဲရုပ်ဖြစ်ပေါ်လာတယ်ငါးဆွဲရုပ်ဖြစ်ပေါ်လာတဲ့အတိုင်းထဲထဲမှာရှိတဲ့ငါးဆွဲစိတ်အတိုင်းပဲလက်ပတ်နေတဲ့တွေးတွေလဲဒိဋ္ဌိတွေးတွေလဲပတ်နေတာလေတစ်ချဲဗျာဟင်တက္ကသိုလ်ဟိုကာမကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကာမစိတ်အတိုင်းလေကာမတွေးနဲ့လက်ပတ်နေတာလေတခုရှိပြီလားဟုတ်ဗျာ အဲ့ဒီကာမသွေးမှာလည်းအဲ့ဒီကာမသွေးကိုကိုလိုသလိုတတ်အပ်လို့ရတဲ့ကာလရှိတယ်လို့ကိုလိုသလိုတတ်အပ်လို့မရတဲ့ကာလအလိုမကျတဲ့ချိန်လည်းရှိသေးတယ်အဲ့ဒီကာမဒေါသသွေးထင်တယ်ဟဲ့အဲ့ဒီအာလုံးဟာအရှိကိုအရှိတိုင်းမတိလို့ဆိုရမတိစိတ်ကောမပါဘူးလားဗျာအဲ့ဒီမတိစိတ်တိုင်းပဲလေပတ်နေတဲ့သွေးရတယ်တမျိုးရှိတယ်အဲ့တော့သူဒီတာမန်ပုရိသသေနာတရားဆိုလို့ရှိရင်အဲ့ဒီပတ်ကြိုးကြီးလေးခုနဲ့လဲနေတာဟုတ်တယ် အဲ့ဒီပတ်ကျူကြီးလေးခုနဲ့လဲနေတယ်ဟုတ်ကလားဗျအဲတော့အာထုံးနေတဲ့ပထမစကားမှာငါသွဲနဲ့လဲပတ်နေတဲ့ပတ်ကျူကိုတို့တာမှာထင်တယ်ကွဟုတ်ကလားအဲ့ဒီပတ်ကျူတစ်ခုပြတ်တဲ့နေရာဟာအဲ့ဒါဘဝတစ်ခုဖြစ်တဲ့တစ်ခုဆုံးပြီအဲ့ဒါကိုမက်တချင်ကြတယ်လို့ခေါ်တာပါပဲဗျာ ဟုတ်ကလားမှန်ပါပါဒါကဟိုကြိုက်ဆွဲမကြိုက်ဆွဲကြောင့်လည်းတတ်တာတော့ဒုတိယမင်းနဲ့တတိယမင်းကဖြတ်ချရမှာတယ်လေမှန်ပါပါမတိဆွဲကြောင့်ကြတော့ဟိုတို့သတုဒ္ဓမင်းကဖြတ်ချမှာမဟုတ်ဘူးလားမှန်ပါပါဟုတ်ကလားအဲလိုအဲ့ဒီဖြစ်စဉ်လို့ခေါ်တဲ့ခရီးစဉ်တစ်ခုသခန်းတစ်ခုတွားတဲ့နေရာမှာလူတယောက်ခရီးတွားရင်ခြေနဲ့ချောင်းလက်နှစ်ဖက်ခေါင်းတစ်လုံးပါတယ်ဟုတ်တယ်မှန်ပါပါပေါ့ခြေတော့ကသွားဖို့ လက်ကရှင်းတော့အာညီမြောက်အောင်ရမ်းပြီးတော့ကိုလှော်ခတ်ပြီးတဲ့လှော်တက်နဲ့မတူဘူးလားဒီခေါင်းပိုင်းကတော့ဒီသွားဖို့ရာလဲသူအမိန်ပေးတယ်ပြီးတော့လမ်းမှာတွေ့မဲ့အဲအန်တရေသွင်းတော့ခလုတ်ကျင်းကြိုက်ကိုလဲသူကရှောင်းတဲ့ရှောင်းကြော်တဲ့ကြော်ခွာတယ်ခွာဖို့ရာအတွက်လဲသူကစီစဉ်မှုမှန်ပေးရတာတဲ့ဗျာအဲလို၅ခုရှိမှခီးတစ်ခုသွားလို့ရတယ်ဗျာတို့လည်းအဲ့ဒီမခီးကိုသွားတဲ့ယောဂီမှလည်းပဲ တွားဖို့ရာအတွက်အင်္ဂါ၅ချက်ရှိတယ်ဗျာဟုတ်ကလားတတ္တာပေဝအာရောဂိတာအတာထေယသာပါရံဘောပညာသာဥဒိယတကာသာကတော့ဒီလိုဆိုဗျာတတ္တာပေဝဆိုယုံလဲယုံကြည်ရမယ်လားဟုတ်ကလားယုံကြည်ရမယ်ဗျာအာရောဂိတာပါကျုံလေးကျုံမာရအောင်လေဗျာယုံကြည်နဲ့ဒီတိကကျုံမာရအောင်ပါဟုတ်ကလားပြီးတော့အတာထေယသာပေါ်အာယုံကိုတစ်ဖြောင်းနဲ့ ဓမ္မအာယုံဆိုဓမ္မအာယုံမဖြစ်အောင်ဗျာကာမအာယုံနည်းနည်းလေးမှပါဘူးထင်ကြဟုတ်ကလားဗျာဟင်ဒီတို့တရားကကိလေသာပဲအငွေ့သက်တောင်ပဲသူကလက်မခံဘူးဗျာငွေ့သက်လေးကိုလက်မခံဘူးရောပြီးဒီတရားလေးပေါ်ကျိတ်တိကလေးတစ်သိရှိတာနဲ့လွတ်ထုတ်တော့မှာပဲဟင်ကိလေသာနဲ့ပတ်သက်လာရင်အငွေ့သက်လေးကိုတော့လက်မခံဘူးဓမ္မအာယုံတက်တဲ့တဖြောင်းနဲ့ထားရမယ်ဗျာဟုတ်ကလားပြောတာရံဘောဆိုတာတွင်တွင်ကြိုးစားရမယ်ဗျာဟုတ်ကလားဗျာ ပြီးတော့ပညာသာဥဒိယတကပါကိုကြိုးစားတဲ့နေရာရဲ့လှုပ်ရှားမှုဖြစ်ပျက်ကိုလည်းမြင်ရမယ်ဗျာငါဘူးပဲတင်တယ်ဟိဟိအဲ့ဒါငါဘူးတင်လားဟင်အဲ့ဒါငါဘူးတဲမှာယုံကြည်စိတ်ကတော့ပုတ်ခေါင်းနဲ့တူတယ်လားခေါင်းပိုင်းနဲ့တူမှာလားဟင်ယုံကြည်စိတ်ဒီအရေးကြီးဆုံးဟုတ်ဗျာဟင်ကျမ်းမာခြင်းနဲ့ ဟိုတို့အာယုံမှန်ဖြောင်းခြင်းဆိုတာကျတော့လက်လက်ဖက်နဲ့တူတယ်ဗျဟုတ်ကြတွေ့လူကြိုးစားမှုဝရိယနဲ့ကြိုးစားတဲ့တိုင်းဖြစ်ပြမြင်မှုကတော့ခြေလွန်လေးနှစ်ခုနဲ့တူတယ်ဗျအဲ့ဒါနာမှုဆိုမှယောဂီတို့ခྱི་ထွက်လို့ရမနော်ဒါမှမဟုတ်တော့ပေါင်းတို့ခྱི་ထွက်နေဖြစ်နေမယ်တဲ့ဟင်ဟင်ဟင်တယ်လို့ဟဲ့ဟင်အခုတော့ဘယ်လိုဟင် ခြေတော်တီးကလုံးလုံးကလားလုံးပါဟုတ်ကလားဘယ်လောက်ဒီမလို့ရလို့ပါလဲဟင်ဟင်ဒီဘက်ကကြိုးစားဟုတ်ကလားကြိုးစားတဲ့တိုင်းဒီဘက်ကဖြစ်ပြနေသူတို့တင်လိုက်ဟင်ဖြစ်ပြမနေကြိုးစားကြည့်လို့ရှိပါမလားရှိပါဘူးအေးသူတို့လည်းကိုခြေတော်လည်းကိုပြသူတို့ပေးယူတဲ့မှာလာပဲနေလားဟုတ်ကလားဗျာမှန်ပါပါဟင်အဲ့ဒါလည်းခုတဲ့မှာဗျာအဲ့တော့တို့ဒီအင်မောင်၅ပါးတဲ့မှာခုနကယုံကြည်ချက်ဆိုတာ အရေးကြီးဆုံးပဲဗျာဟင်သူဒီအခေါင်းမယ်ဘာတွေယုံကြည်ရမှာတော့ဗျခင်ဗျားတို့ကောင်းတာလို့ရကောင်းတာဖြစ်တဲ့ဖူတာလို့ရဖူတာဖြစ်တဲ့ဒီနေရာမှာသုံးမဝင်ဘူးဗျာဟုတ်ကလားဟင်ဒါတွေကရွာတဲ့သူတရာပါဗျာသခန်းလုံးတရာမဟုတ်သေးပါဘူးဟုတ်ကလားသခန်းလုံးတရာကတော့ဒုလုံနေတဲ့ဒီလုံတွေဒုက္ခကလုံးလောက်ဖို့ရလုံဆောင်တတိချယုံတာဟင် ခုဒုက္ခတွေ့နေကြဘူးလားဒါခုတွေ့နေတာဒီဒုက္ခဟာအပယ်လေးပုံမှာမတွေ့လို့ဒုက္ခနဲ့စားရင်အိပ်ပျော်တော့ပဲရှိသေးတယ်ဟင်ဟင်ခင်ဗျားတို့မရောက်ချင်ဘူးလေဘုံလေးဒေါသတိကပို့နေမယ်လေခင်ဗျားတို့လည်းရှိနေကြတာလေဒီသူလမ်းကိုဆုံးအောင်မလဲမချင်းပေါ့ဟင်ခင်ဗျားတို့မရောက်ချင်တဲ့ဒီဒါဘုံသူရကယ်တော့ခင်ဗျားတို့အဲ့ဒီခင်မေတိကပို့မှာလေအဲအဲ့ဒီလမ်းကပတ်သွားမှာလေဒေါသတိကငရေကိုပတ်သွားမှာလေဟင်လောဘတိကခုနတို့ ဟိဟိုပြိတာနဲ့သူတို့ပေါက်သွားမှာလေဟိုမောဟစိတ်ဆိုတဲ့ဟိုခုသိနေတဲ့တို့တင်ညာတိလားအဝိဇ္ဇာတိလားပုဂ္ဂလာရေးဟိတင်ညာတိအဲ့ရွာတဲ့တုံးရွာတဲ့တိမှန်ကြတာအဲ့ဒါတိတ်ဆုံပုံပုံမဲ့သိသေးတယ်ပုဂ္ဂလာဗျာမှန်ပါဗျာဟိအဲ့ဒီမှာဖြစ်မဲ့ဒုက္ခနဲ့တိုင်းဒီဒုက္ခဘာပြောပါလို့တလဲဟိအဲ့တော့သူတနည်းအားလည်းပြောခဲ့ပြီထင်တယ် မိကြားကထွက်လို့တဲ့ပုဂ္ဂိုလ်ဒီဒီမိဝင်းနေတဲ့တဲကထွက်ရမယ့်ပုဂ္ဂိုလ်ကဒီမိကူမှနင်းပြီးတော့ဖြတ်ပြီးတော့မသွားရင်ထွက်လို့မရဘူးဆိုတာဟုတ်ကလားဗျာအဲ့တော့ဒုက္ခကကြော်ကျင်တဲ့ပုဂ္ဂိုလ်ဒီဒုက္ခကိုနင်းပြီးသွားရမယ်တတ်တော်လေးတနည်းပြောခဲ့တာပဲဟုတ်ကလားတွေ့မှာပဲသူဒုက္ခဘဝထိုင်ပြီးတော့ကိုရှုနေရပါတယ်လို့ဒါလည်းပြောပြီးသားဟုတ်ပါပဲ ဒါဖြစ်လို့တို့တို့တန်တရာရှိတာဒုက္ခမသိလို့တဲ့ဟင်ဒုက္ခမသိလို့ဒုမို့ဒုက္ခကိုပဲဒုက္ခဖြစ်နေလို့တန်တရာရှိခဲ့တာအဲ့တော့ဒုက္ခဒုက္ခမှန်သိအောင်တို့ဒုက္ခဘောကိုနင်းပြီးတော့တို့ဒီတရားကိုရှုနေကြတာဒုက္ခလေယောဂီတို့အထိုင်ချပြီးတော့ရှုမှရမယ်နေရာလို့မှတ်ခဲ့ဟုတ်ကလားဗျာအဲ့တော့တို့စားရဲပါရဲဟိုစစ်ပွဲရှိသေးတယ်ဟဲ့ ဟိုဆရာတော်ဘုရားကြီးများလည်းအများအားဒီစကားပြောပြောတော့ပါတစ်ဖက်နဲ့ရန်သူနဲ့ကိုတစ်ဖက်ရန်သူနဲ့စစ်တိုက်မဲ့လို့တော့တချို့တတာများကမြင်းခွာတံကြားယုံနဲ့ဟာမြင်းခွာတံဒီလောက်များရင်တော့သူ့ဘက်ကအင်အားများပုံပေါ်တယ်ဆိုပြီးတော့လက်မလက်မလက်သွားတာလည်းရှိကြတယ်ဗျတမင်းခွာတံကြားယုံရှိသေးရဲ့တကြီးဘယ်လောက်ကြီးတယ်မကြီးတယ်ဘူးမြင်းခွာတံကြားယုံနေတယ်ဗျဟုတ်ကလားဗျ တချို့သာသာကြတော့အဲ့ဟာတော့မပြေဘူးတဲ့လားဟုတ်ကလားဖုန်ကြီးထလာတာမြင်တာတဲ့မိစာကြောင့်ဖုန်ကြီးထမလားဟုတ်လားအဲ့ဖုန်ကြီးကြီးကိုဒီလောက်ဖုန်လုံးကြီးကြီးရင်တော့ရံလိုအင်အတူတော့ကိုများလိမ့်မယ်ထင်တယ်ပြေးမပြေးမပြေးမအဲ့လိုလည်းပြေးရတာဒါလည်းရှိသေးတယ်ဗျာဟုတ်ကလားဗျာတက်တက်တော့ရင်းနေရတယ်ဘူးရင်းကိုရင်းနေရတယ်ဘူးတဲ့ကမှန်ပါဗျာဒီတခါတည်းဟို ရှေ့ကအလံကြီးတလွင့်နဲ့လွင့်ထူလာတာမြင်တာနဲ့ဟာရှေ့ကအလံကံတက်တောင်ဒီလောက်များနေနဲ့နောက်အင်အားကြီးကတော်တော်ကိုများလိမ့်မယ်ထင်တယ်ဆိုတော့ဟာလက်မလက်မဆိုပြီးပြေးတာလည်းပါသေးတယ်ဗျာဟုတ်ကလားမှန်ပါဗျာဟင်တချို့ကြတော့အိုးဘလောက်များများကွာ100နဲ့တယောက်ဟင်1000နဲ့တယောက်1000နဲ့တယောက်ဟုတ်ကဲ့မှန်ပါဗျာယောက်ျားကောင်းတော့တပန်းဘူးကြီးနင်းနေကြည့်တယ်ဆိုတာ ဟင်းအဲ့လိုအာမန်တင်ပြီးလောက်တာဒီလိုလုံရင်းနဲ့တခါတည်းဟိုရှင်းတိုင်ရင်းနဲ့တိုက်ပွဲကြပါတာလေရှိပြီးတည်းဗျာဟုတ်ကလားဗျာဟင်းအဲ့ဒီလေးခုကိုကြော်နိုင်မှယောဂီတို့အောင်မခံရမှာလေဗျာတပါရပြီးတဲ့ဥပမာလားဟင်ဟင်အဲ့တော့မြေခွာတန်ကြားရုံနဲ့ဆိုတော့ဘယ်နဲ့တော့စိတ်ကူးလေးလည်းထင်တယ်အဲငါဒီလောက်ဒီလောက်အချိန်လေးအားထုတ်တာမှဒီလိုဒီလိုကြီးဆိုရင်တော့ကိုနေရာကြိုက်တော့ဟိုလိုဟိုလိုကြီးနေမပြင်းမပြင်းမပြင်းမဟုတ်တယ် ဟင်ဒီကိစ္စတွေဒီပဲဟိုရောင်ငါတတာတွေပြည်လာတာပဲလေဟင်ဒီအေးရလည်းပါလာပြီလက်ပြင်မှာဆက်အားထုတ်မယ်ဆိုလို့ရှိရင်တော့ပေါ့လေဟင်ဒီရင်ကြကြီးကဘလောက်ဘလောက်ဖြစ်တော့ဖြစ်လာမပြေးမပြေးမပြေးမပြေးမဟင်ဟင်ဟဲ့ရောင်ရောင်ငါတုံဆင်းလာတဲ့တပ်ပေါ်ကြီးတော့ပြေးရောဟင်ဟုတ်ကလားဟဲ့အဲ့ဒါတော့ခုနကပြောတဲ့မင်းခွာတန်ကြားရုံနဲ့ပြေးတဲ့ဟာတွေနဲ့တူတယ်ဟဲ့ဟုတ်တယ်ဟဲ့ဖုံလုံးကြီးကြည့်ပြီးတာရှိသေးတယ်ထင်တယ် အဲမြင့်ခါကကြာရင်တော့ပုံလုံးလေးထမှာတယ်ဟိဆယ်ကလေးထိုင်ရင်လည်းတင်မကလေးကြွကြွကြွကြွတဲ့နာရာလေးတွေကတင်မှလေးချုပ်မှလေးဘယ်လိုလဲဒီအဘိဘူပိတင်မှလေးဘယ်လိုလဲဒီလောက်ကြီးဆိုရင်တော့ရှိစအားထုတ်နေမအောင်လားသွားမသွားမသွားမသွားမသွားမဟုတ်တယ်ဟိဒီပုံလုံးလေးထအားလေးပါဟုတ်လားတော့ဒီလိုတွေတော့များတယ်ထင်တယ်ဘယ်လိုလဲဆောင်းပါလားဟင်ဟုတ်လား သိပါဦးလားအေးအားကြီးတော့ပြောမှတော့ဘုံမဘုံမဘုံမတယ်ဟင်သတာလေးလာရဲ့ဒီအဲ့ဒါပုံလေးထားရုံနဲ့ဗျာအလင်းလို့ဆိုတော့တို့အာယုံမမရတဲ့ပုဂ္ဂိုလ်တရားကအမျိုးမျိုးပြိမယ်ပြီးတော့ယောဂီရှုပ်ွက်နဲ့မသိတဲ့နေတဲ့အချိန်မှာတို့အာဒုက္ခသာယောဂီတော့မြင်မှုကြားမှုနာမှုကအတွေးတိုင်းမဟုတ်ဘူးအငွေ့တိုင်းဖြစ်တဲ့အတွက်ကိုတတိစုကောင်းတဲ့ယောဂီတရားအဲ့ဒါကိုဓမ္မနုပသနာနဲ့ရှုရတယ်ဟုတ်ကဲ့ကိုယ်ထုတ် လူတို့တမာရီဉာဏ်ရင့်တန်နေတဲ့ယောဂီတယောက်ကျတော့နာရာရင်နာရာလေးရဲ့သဘောတတ္တိလေးရှိတယ်ဟုတ်ကလားဝင်တော့ဟောအေးတယ်နေတယ်လှုပ်တယ်တွေ့လာရင်အေးတယ်အေးတယ်လှုပ်နေတယ်လှုပ်တယ်သဘောတတ္တိဆိုတာလေးရှိတယ်ဟုတ်ကလားလားဟင်တွေးတာဒီပင်အဲ့ဒီအတွေးလေးရဲ့အတွင်းမှာမနောจิตကလေးမင်းနေတခါတည်းဘုံလေးမင်းနေတယ်တခါတည်းငယ်လေးမှမင်းနေတော့တွေးနေတဲ့သဘောတတ္တိလေးရှိတယ်အဲ့ဒီဝိပဿနာသုံးချက်ရဲ့သဘောတတ္တိကိုပြန်မြင်တာဓမ္မဝိပဿနာ အဲဒီခါကျမှဓမ္မနုပါဒနာစိတ်ကိုခဏတို့တွေးမယ်အဲဒီဟိုဘက်ကဒီခုတတိတူသားနေတဲ့သမထနေပေရဲ့ဟိုဓမ္မနုပါဒနာနဲ့အဲဒီဝိပဿနာနေပေရဲ့ဓမ္မနုပါဒနာနေပေရဲ့မရောက်နေမှာယောဂီတို့ရှုပ်ွက်နဲ့မသိတဲ့အနေနဲ့အဲဒါလေးကိုစိတ်ကလေးကငြိမ်ပြီးခံနေပဲဒီနေရာလေးမှာတတိအားလေးကိုတူအားလေးနဲ့အသွင်းမချတတ်တဲ့ပုဂ္ဂိုလ်ဒီငြင်ငါဝေပြီးသုံးချပါမနော်အဲ့ဒါကြောင့်ငြင်လိုက်တရားရလိုက် အာယုံစမ်းနေပေါ်တတ်ကြပုဂ္ဂလာဗျာ ပေါ်ပါဗျအဲ့ဒါလည်းယုံရင်ဆံကဒီပါအဲ့ဒါကဇေယိုက်ကျိုင်းနေမှာပေါ်ပြီးပေါ်ထားရှိတယ်ຢာကဘုလဲတာမန်ຢာကတော့လူတိုင်းရှိတယ်အဲ့တာမန်ຢာခတ်တဲ့အာကြီးရဲ့ဇေယိုက်ကျိုင်းကိုဆိုလိုသည်ဒေါသလည်းဒေါသဒေါသလည်းလူတိုင်းမှာရှိတယ်ပါဗျပေါ်စိတ်တောင်ရှိပါဗျဟုတ်ကဲ့အေဟိုဒေါသလုံးဇေယိုက်ကျိုင်းကိုဆိုလိုသည်ဟုတ်ကဲ့ဟဲ့အဲ့ဒါမျိုးတွေဆိုရင်ပေါ်လာတတ်ပါတယ်အဲ့ဒါကြတော့သူဘာခေါ်တော့အာယုံစမ်းလို့ပဲသုံးပါတယ်ဒါလည်းတကယ်ကိုယ်လေးမှမဟုတ်ပဲစိတ်တွေ့ပဲဗျ အတူပါရီပါတယ်လောင်းဝင်နေပေါ်မယ်ဖရာတရားတွေလည်းပေါ်ခြင်းပေါ်မယ်အဲ့ဒါသူ့ညင်သူ့သိရိုက်လိုက်လို့ဗျာဟုတ်ကလားဗျာဘယ်သူမှမလဲလာမပြဘူးဗျာခင်ဗျားတို့စီပဲဖရာမလဲလာမကြောက်ဗျာပဲရဟန်တာမလဲလာမကြောက်ဗျာဟုတ်ကဲ့လားကိုယ်ညင်ကိုယ်သိရိုက်ကပေါ်တာဗျာသူများအများထင်မနေနဲ့အဲ့ဒါကိုကကိုကြီးတဲ့ပကြီးကားတွေကြီးတယ်ဗျာသူများလာပြီးတော့ရောက်တဲ့ပကြီးကားတစ်ချက်မှရှိဘူးခင်ဗျားတို့ဟုတ်ရဟင်အဲ့ဒါတွေတွေ့ရင်လည်းပြင်တယ်တော့ဟင်အလံကိုင်းတက်ဖွဲ့တွေ့ထားတယ်ဘယ်လိုနေမလဲ အဲ့ဒါနှစ်ခုရဲ့ကြားမှာတွေ့တဲ့ဓမ္မနုဟောဓမ္မနုပဒနာလေးအဲ့လိုအတွေ့တွေအမှုတွေအယောင်တွေတွေ့လာရင်ဘယ်လိုလုပ်လို့အလံငင်တပ်ဆက်တော့တွေ့ရင်ဟင်မနေတော့ဟုတ်ပါမလားဟင်ဒီမှာအများကြီးတော့လင်မလင်မလင်မထင်တယ်ဟုတ်ကလားဟဲ့ကျုပ်ချက်ခံနေမှာဟင်ဘယ်လူမှအားထုတ်လို့မရဘူးဆိုတာပါလိမ့်တယ်ဒီကနေ့မနေ့ဟင်ဘယ်လူမှကိုလုံးလုံးမရဘူးနဲ့ဟုတ်ပြီဟင်အလံငန်တိုက်ဖွဲ့တွေ့တာနဲ့ကြောင်းနဲ့ ဟုတ်ကလားဗျအေးအဲ့ဒီကတို့ဒီဟိုပဲကြာလို့ရှိရင်တော့တို့ပါတော့ထိမှုနဲ့သိမှုဒီနှစ်ခုပဲထင်လိုက်အဲ့ဒီထိမှုနဲ့သိမှုတောင်မယ်ဒီစခန်းဆယ်ချက်ပေါ့လေတို့စခန်းဆုံးအောင်ဆိုတော့ဒီအခြေခံညာနှစ်ခုနဲ့ပြောလို့ရှိရင်တော့16ချက်ထိရှိတာပေါ့လေအဲ့ဒီ16ချက်တောင်မယ်ငှက်ခါကိတို့ပဲနင်းနေရချင်းလေးနဲ့နေရာရှိတယ်ကောင်းတဲ့နေရာရှိတယ်ဆိုးတဲ့နေရာရှိတယ်မခံမာတဲ့နေရာရှိတယ်ခံမာတဲ့နေရာရှိတယ်အမျိုးစုံကြရမှာ ဟင်တချို့နေရာများဆိုရင်တို့ပါတော့ဟိုတိတော့ကြတော့သွားတယ်လို့အလွန်ခက်ခဲတဲ့နေရာလည်းတွေ့ပါလိမ့်ဦးမယ်အဲ့လောက်ကြီးအဲ့ဒီလမ်းကိုတိုက်ပွဲဆင်ရမှာအဲ့ဒါတော့ကိုလူတက်ရမယ့်နေရာထင်ကြ။အဲ့ဒီကိုလူတိုက်တဲ့အဲ့ဒီစခန်းဆုံးကြီးဆိုမှတို့ငေါဆုံးကိုရောက်တယ်။ဟုတ်လားဗျ။မှန်ပါဗျာ။အဲ့လောက်ထိကျင်းနေခက်ခဲတဲ့ငေါဆုံးကိုသွားတဲ့နေရာသည်ဒီခုယောဂီတို့လက်ထက်မှာရှိနေတဲ့ကျင့်စဉ်ကျင့်နည်းကလို့တို့တချမ်းမရှိဘူးလို့ဒီတရားဝင်မြင်ရမှာဗျာ။မှန်ပါဗျာ။ဟင် ဒီလောက်ယုံယုံနဲ့ရမလားကြားနိုင်လေဆရာသမားပေါ်ယုံရတယ်ဦးမယ်ဆရာဆိုင်ယုံငါ့ကိုမဟုတ်တာမခိုင်းငါ့ကိုနှင်းတတ်မတတ်ဘူးဟုတ်ကလားဗျာဒါနဲ့နှင်းတတ်တာမဟုတ်ဘူးဒါပညာရှိတတ်တာမဟုတ်ဘူးခင်ဗျားအဲ့လောက်ထိယုံအောင်ဟင်အဲ့တော့ဒီညာဒီခံတဲ့မနေရတိုက်ဆိုတိုက်ချပါလားဘယ်သူစိတ်တင်ပြီးနေရောတမ္မမှုမှန်များဒီဒီလိုလိုအတိုက်ခံတာတယောက်မှရှိဘူးသူ့တာတာကိုဖြစ်နေလို့ရှိရင်ဖူးကတ်တော်ညှိစီကြမအောင် ဟုတ်ကလားဟဲ့ဒါတော့ဒီနေရာမှာအသေးခံတတ်ရမယ်နေရာကြရင်တော့ခင်ရလိမ့်မယ်ဟုတ်ကလားအောင်ဖို့ရဘူးကွယ်အဲ့တော့မိမိဆရာသမားပေါ်လဲယုံရမယ်ဗျအဲ့ဒါတော်ဝိသတ္တဂုံလို့ပါလို့ခေါ်ပါတယ်ဗျအဲ့တော့သူတီဟိုခိကနေမှာပေါ့ကွယ်အထာပဒါတွေကတီဟိုခိကမှာရေးတာဟုတ်ကွယ်အဲ့ဒီတိပိတကဆိုလာတုမနာထံမှာယဟန်တုံးကလာပြီးတော့တရားနီးတောင်းတယ်တဲ့ဟုတ်ပြီမောင်တို့ကတရားနီးငါစီလာတောင်းတယ် ဒီလိုဆိုငါခိုင်းတဲ့တမန်တို့လုံနိုင်မှာမလားမေးတယ်။အဲတပားကပြောတယ်အရှင်ဘုရားအရှင်ဘုရားအတွက်ကိုအကျိုးအနည်းငယ်များလောက်ရှိပါသေးတဲ့တပြည့်တော်၆ကဘာတွေကခုန်ချဆုံးခုန်ချပြီးပြပြပါမယ်တဲ့။ဟုတ်ကလား။ဒါကိုတကယ်တော့မဟုတ်နော်ဆရာအတွက်အကျိုးရှိမယ်ဆိုရင်ပြောတာ။ဆရာဘောအဲ့လောက်ထိယုံပါတယ်လို့ဆိုလို့ဒီဟုတ်ကလား။ပြီးတော့ဆရာဘောအဲ့လောက်ထိပုံမာပြီးလို့ဆိုလို့ဒီဟုတ်ကလား။ဒုတိယတစ်ပါးတော့ရှင်ဘုရားတဲ့ အရှင်ဘုရားအတွက်ကိုအကျိုးအနည်းငယ်လှလေးရှိပါစေတဲ့တပည့်တော်ဖဏောင်းကြီးကိုကြောက်ဖြာနဲ့တူအောင်တွေးကိုဆိုတွေးပါမယ်တယ်ဗျာဟုတ်လားမှန်ပါဗျာဒီတို့ခုဈေးဝကမ္မတန်စီကန်းလာတူတော့တူသေးပါဘူးဖဏောင်းဒါကံတမိုင်းကြီးရလားဟဲ့ဟုတ်လားဟဲ့တော်တော့ကနားထောင်နေဟာလေဟုတ်တယ်ဟဲ့ဟဲ့အဲနောက်တစ်ခါ အဲတပားကြတော့ရှင်ဘုရားတဲ့အရှင်ဘုရားအတွက်အနည်းငယ်မျှလောက်တာအကျိုးရှိပါစေတဲ့အရှင်ဘုရားကခိုင်းမယ်ဆိုတတိတော်နှခေါင်းကိုအသက်မရှိဘဲနေပါစေတတိတော်အသက်မရှိဘဲနေပါမယ်တဲ့ဟုတ်ကဲ့ဘယ်လိုဟိအဲ့လောက်ထိပဒါဆရာတော်ကိုပုံထားတယ်အဲ့ဒါကမှအေးမောင်တို့ဒီလောက်ထိငါပေါ်ရုံလို့ရှိရင်တရားရဖို့ရငါတာဝန်ပြီးလို့ပြောလိုက်တယ်ဟုတ်ကဲ့ဟိအဲ့တော့ဆရာသမားပေါ်တယ်ယုံအောင်မယ်ထင်တယ် ဒုတိယသရာကလေအဲခင်ဗျားတို့ဆရာပြောခုနကပြောတဲ့နီးပေါ်ရဲ့ကျင့်စဉ်ပေါ်ရဲ့ဆရာသမားပေါ်ရဲ့ယုံရင်းမရသေးဘူးအရေးကြီးဆုံးကတော့ကိုတတိကိုယုံဖို့အရေးကြီးဆုံးညာကိုတတိကိုမယုံခင်ဗျားတို့ရဘူးညာဟင်ဆရာသမားကနောက်ပဲနောက်ကနှောက်ပြီးနေနေအားပြီးနေနေဟုတ်ကလားကိုတတိမှာကိုမယုံလို့ရှိရင်တော့ကောင်းတယ်ထွက်ပါနော်အဲ့တော့ကိုတတိကိုယုံမှုအရေးကြီးဆုံးပဲ အဲ့တရာထဲမှာလေဘယ်နဲ့တော့ကိုတတိကိုဘယ်လောက်ယုံတော့ဟုတ်လားဟုတ်ပါမလားဗျဟင်ဟင်ကိုတတိကိုယုံမို့လူသေးဟင်ဖရာလက်ထက်ကရောဖရာရှင်နဲ့သူတော်ကောင်းစားတာတီရုပ်နဲ့တီနံတီလူဒုက္ခခံသွားတယ်ဟင်သူတော်ကရုပ်ဘုံနာဘုပါမလားဟုတ်သူလိုရုပ်သူလိုနာမယ်ဟုတ်ကလားသူတို့ရဲ့ဒီရုပ်နဲ့တီနံတီလူဒုက္ခခံလို့လားတူတယ်သူတို့လိုဒုက္ခ ခံပြီးလို့ရင်မရနိုင်ဘူးလားကိုကိုကိုဒီလောက်ထိယုံသားမှာဟင်တို့ကတော့ယုံဘူးလားခင်ဗျားတို့ကယုံနေကြတာယုံလားတို့တို့အဲ့တော့38နှစ်ရှိပါသေးတယ်ကြွားတော့တော့မဟာဒီစခန်းနဲ့ရောက်တော့လေအခုယောဂီတို့ကိုအားထုတ်နေရတာအဲ့ဒါမဟာဒီပုံစံကိုချက်စက်ကိုကူးချထားတာပါဗျာတို့ဘာမှကိုအပြုတ်ပြင်မပါပါဘူးဗျာအဲ့မဟာဒီမှာလုတ်ခဲ့ရတဲ့အတိုင်း ဒီမှာမဟာစီဝင်ဘူးတဲ့ယောဂီများလည်းတွေ့ပါလိမ့်မယ်ကြာအဲ့ဒီတည်းမဟုတ်ဒီလိုလုပ်မှလည်းဒီလိုရမှာမတူလို့ခိုင်းဒါပဋိပဒါမှာဒီလိုလုပ်ရတယ်သူကတတိနည်းနည်းရေးစခန်းလို့ပဲဟုတ်ကလားတတိနည်းနည်းရေးစခန်းကတော့ဒီတတိအချိန်မပြောင်းဘူးရမှာဒီလိုလုပ်ရမှာပဲဟင်အဲ့တော့စခန်းကြီးမှာတတိနည်းနည်းရေးစခန်းတတိတတိနည်းနည်းရေးစခန်းကျင့်စဉ်လိုက်သွားတာဟုတ်ကလားဟိုဝရိယနည်းနည်းစခန်းကြောတော့သူတမျိုးပေါ်လေးပညာနည်းနည်းရေးစခန်းကြတမျိုးပေါ်လေးဟုတ်ကလားသူစခန်းနဲ့သူပေါ့ တို့ဒီပฏิမွေးမြေစခန်းကတော့ဒီတိုင်းလောက်ရမှာဗျဟုတ်ကလားဟဲ့အဲ့တော့တို့အောက်မှာကစိတ်ရှိနေတာနဲ့အသက်30တွေ့ရှိတယ်တို့ထက်မှာကြတော့60 90 90ရှိပြီပါခဏလေးလားခုနှစ်လောက်ကြတော့ကိုယ်ကိုယ်လည်းယုံရမလားတွားတော့ကတော့ဟုတ်မလားလို့တွားတာပဲလေဟင်ဟုတ်ကလားဟိုဟိုစိတ်ဓာတ်ရဲ့မဝင်ရင်တော့လက်နဲ့ကလေးတစ်နှောက်နှောက်နဲ့ပေါ့တွေ့တာတွေ့သားမသိလာတာလာသားမသိနဲ့ပေါ့ဟုတ်ကလားဗျဟုတ်လားဘူးတွေဘူးတွေကတွေ့ရောဗျ ဟုတ်လားနှခေါင်းကိုတုတ်လိမ်သွားတာဟုတ်အဲဒီတော့ငါဟိုဒေါ်ပြဓမာယုံစွာရှိတယ်အဲလီကားက9တိ6တိလောက်ရှိတယ်အဲ့ဒီကြရင်ခြေတော်ကြီးကနောက်ပြက်နေတယ်ရှစ်ကုန်တော့ဗျာဟင်ဟိုတို့ဟိုအမဲသေးဟိုနဒါယုံစွာရှိတယ်ဟဲ့အဲ့ဒီနဒါယုံမှာတော့ဟိုဖေးလေးကုန်နေတော့ဖေးယူသွားတော့တော်တော်တွေ့ရတာဟိုမနေ့6နာရီဆိုလို့ရှိရင်ဟိုတို့တတ်သေးကညနေ9နာရီဆိုရင်တရားတော်ကိုတာဟို အဲညနေလုံးတိုင်းညပပင်းချင်အဲဒီနှစ်တိုင်းကြုံတဲ့ကိုနွားကြီးဆွဲလို့ရှင်လိုက်ခုပြုတ်ဒီလေကနာရောက်လို့နောက်ပြန်တွန်းနေပြုတ်နွားကြီးကလေအဲတို့လဲအဲ့လိုပဲဗျဓမ္မယုံမော်ရောက်တော့ခြေတော့ကနှုတ်တဲ့အတေးဆွဲတာရှေ့ကံပြီးတက်ဖူးဗျအဲ့လောက်ကြောက်တယ်ခွန်လေးလောက်ကြတော့ကိုယ်ဖြာကိုကြည့်ကုန်ကြည့်ကျွန်တော်ကြည့်ကျွန်တော်ဟုတ်လားဟင်ထိုင်ရမှာဆိုဝေးရောဖြာကိုမကြည့်ချင်တာအဲ့လောက်ဖြစ်တော့ အထက်ကဟာတွေနဲ့တက်ပြိုင်တယ်တို့ဟာကြည်စွမ်းအဖိုးကြီးကို90ရှိနေလေ90လေ65တွေ60ရှိတယ်လေသူတို့တောင်ဒီလောက်တက်ကြီးအိုကြီးအိုမနဲ့လုံနိုင်နေတာငင်ပါလို့မလုံနိုင်ရမလဲဆိုအဲတို့ဒီပြောတော့လေခံရင်ဘူးရဒီလိုရတော့ဟုတ်ပြီထုံထုံထုံထုံနဲ့သွားပြရောဟုတ်ဗျာဟဲ့ဟဲ့သွားပြရောဟဲ့သွားလေလာဘူးရော သူဟိုမရသေးလားကသူလည်းအဲ့ဒီအပေါ်နဲ့တက်တို့လို့ရတာကြာတော့လည်းသူထော်တီလိုက်သွားပြန်ရောဘောင်းဆိုတို့တရားကတွေ့နေတာကပရမတ်ကြီးကွတို့သူဘူးတာကပြင်းရသေးကွအဲ့တော့တွေ့နေတဲ့ပရမတ်ကိုတရားမှမသိတော့တခါတည်းလိုက်နေတာပဲတစ်ချက်မှတစ်ချက်နဲ့ပရမတ်ကြီးတွေ့နေတယ်ခင်ဗျားတို့ကဗြဟ္မာကကြောင်းတာကြောင်းနေမှမဖြစ်ဘူးပဲနဲ့ခင်ဗျားတို့ဗြဟ္မာလိုက်ရှာနေတာတိကျကြောင်းနေတာပေါ်နေတယ်တစ်ချက်တူတစ်ချက်ပေါ်ပါတယ်ဟုတ်ကလားအဲ့တော့ဗြဟ္မာကိုဗြဟ္မာမမသိတော့ စားမရဘူးပေါ့ဗျာအဲ့တော့ခန္ဓာကြီးကိုတို့ကာမိခန္ဓာလူကြီးနဲ့စိတ်ကြီးနဲ့လှုပ်တော့မရဘူးပေါ့ဗျာအဲ့တော့ခန္ဓာကကြာသွားဗျာရောကြာတော့အောက်ကအဲ့ဆက်ချင်းလေးနဲ့သုံးတဲ့လူလေးနဲ့လည်းပြန်ရတယ်ကြည်သန်းဆက်ချင်းလေးသားလေးတွေနင်းချီဒီချင်းတော့ကနေမဟုတ်တာအလုပ်နေတာမင်းမချက်ဘူးလားခုကြီးကငယ်လေးတွေလည်းလုပ်နေသူခံနေမှုကြအဲ့ခါကျတခါတော့ရုံတက်သွားပြန်ဟောဟင်အဲ့လိုနဲ့ထက်တော့ပြိုင်အောင်ဆင်းပြိုင်နေတာနဲ့ကျော်လာခဲ့တာအဲ့ဒီဝိရဏဟော ဟုတ်ကြလားဗျအဲကိုယ်တရားနဲ့မနိုင်ရင်လည်းသူများတရားခိုးတင်ခိုးချီးတင်ချီးကြဗျာဟုတ်ရခိုးရခိုးကြဗျာချီးလို့ရလည်းချီးကြဗျာဟုတ်ရှင်လေဟင်ဘယ်လိုလဲဟင်ကိုယ်တရားနဲ့မရအဲ့လိုကျုပ်ကတော့ခိုးလာခဲ့တာဗျာဟုတ်ကြလားဗျာဟင်ဟင်ခဏတရားခိုးဖြစ်ပေါ်မှာပဲလားကျုပ်လူလိုက်ရင်ကတော့ဟင်အဲ့ငယ်ငယ်လေးနဲ့ကြိုင်ကိုကြိုင်အပူကြီးလေးနဲ့ကြိုင်ကိုကြိုင်ဒါနဲ့တုတ်တက်လာကြရတာဟဲ့ အဲ့တော့ဒုက္ခကတော့ဒုက္ခကောင်ကြီးလက်ခံထားပြီးခင်ဗျားတို့ဒုက္ခရောက်တာဘာလို့ကြောက်နေကြလဲဘုရားရှင်ကိုယ်တော်တိုင်ကလည်းဘာလို့ဧဝမေတ္တာကိဝဒတာဒုက္ခခန္ဓာတသမုရောဟောတိဆိုဗျာဟင်ဒါဒုက္ခရောက်သူဝီးပါလို့သေချာကျွကြော်သွားတာလေဟုတ်ကလားဟဲ့ဒါဒုက္ခရုံကြီးတဲ့ဒုက္ခဆိုဝီးကြီးပါတဲ့ဟင်အဲ့ဒါကြီးအရင်ကတော့ဒုက္ခဒုက္ခမှန်သိဘူးလေဒီလိုဒုက္ခဒုက္ခမှန်သိလာတာလေဟုတ်ကလားဒုက္ခကခုမှပေါ်တာတော့ရှိပြီးသား အရင်ကသူများပဲရှောက်ကြည့်နေတာကိုကိုတော့ပြန်လှည့်ကြည့်လို့ကိုကြောင်းပြန်သိတာတဲ့နေဟုတ်ကလားဗျအဲ့တော့ကိုတတိကိုယုံသားမှာလားမယုံရင်အဲ့လိုလေးသူများတတိလေးနဲ့ကုချပါမှာဗျဟင်ပြန်มาပဲဒီဝေရလားဟင်သူအပြင်ဘက်ကဇေယျကျန်းလေးတွေဘိုးပေါ်လေးပဲကြက်ကြက်ဟိုမှာဒေါသကြီးလေးတွေဒီမှာပိုးခံရလေးပဲဟုတ်ဗျာအဲကြက်ကြက်လူကြီးလေးတွေဟောဒီမှာလှိမ့်ပိတ်ခံရလေးပဲ ဟုတ်လားဗျာယောဂီကိုယ်တို့ရှင်တယ်အနည်း20လောက်ဆိုရင်ကသိန်းတိုင်းပို့ပါလားတို့ဟဲ့အနည်း30 40 50 60မောင်းလာဒီလောက်တော်ရှိမှာပေါ့မှန်ပါဗျာဟင်မှန်ပါဗျာအင်းဒီဘဝမို့ကာတာရာဆိုရင်ဘယ်လောက်လဲရမလဲမသိဘူးဟုတ်ရကာတာဆိုဘယ်နှလုံးလုံးလဲရမလဲမသိဘူးခုလောက်ဆိုခင်ဗျားတို့မောင်းရတဲ့တတိုင်းလဲဆိုရင်ဒီခုအဖိုးတက်တော့ခုခုအဲခုနစက်ဒီမောင်းလိုက်တာဘယ်နှလုံးလဲရမလဲလား ဟိုဟိုကားဆိုရင်လေပေါ်ပြတော့ဘဝမခံနိုင်တာအဲပေါ်မှာပေါ်ဟဲ့ဒီတော့တော့ဟင်ကြီးကြီးကြီးမှမဟုတ်ငယ်ငယ်လေးလည်းပေါ်ကျူဒီဖောက်ပြန်တော့တဘောပဲဟုတ်သားသူဖောက်ပြန်ကြတာအဲ့ဒါတရားပဲလေအဲ့တော့ယုတ်တခံကမ်းဖို့ဒီအဓိကမဟုတ်စိတ်ဓာတ်စိတ်တမ်းမှာဖို့အဓိကပဲစိတ်ဓာတ်ခံကမ်းဖို့အရေးကြီးဆုံးပဲဟုတ်ကလားစိတ်ဓာတ်ကခံကမ်းရမယ်ဟင်တို့ဒီလူသေးသေးကတောင်တို့ အဲတခါဟောခဲ့ပြီးပါရာဘဝဗုဒ္ဓကာကြီးဟုတ်ကလားဟင်တခါတော့ဘွယ်ထဲမှာလဲနေတာလေဟင်ခြေတော်ကြီးရဲ့ဆပိုင်လေးနေမဟုတ်လားအဲဘွယ်ထဲမှာလဲနေနေမဟုတ်လားအဲယုဒကတော့ပြောရရှိဘူးလေ98နှစ်ကြီးလေစိတ်ဓာတ်ကတော့ဘယ်နဲ့တော့ကျမ်းပါတယ်ထင်တယ်ဟဲ့စိတ်ဓာတ်ကျမ်းပါလို့သူအရာတခုကိုရသွားတာမဟုတ်လားဒါဘဝဗုဒ္ဓကာပဲတောနာထေရီမှာရေးတော့ဟောခဲ့ပြီးသားဟုတ်ကလားအဲ့တော့အေအာရောဂိတာဆိုတဲ့နေရာမှာယုတ်ကျမ်းမှာပို့တဲ့စိတ်ကျမ်းမှာပို့အရေးကြီးဆုံး ဟုတ်ကလားရုပ်ကတော့ဖြားခြင်းဖြားရစေစိတ်မဖြားကြသားမှာနဲ့စိတ်ရုပ်ကတော့နာကျင်နာမှာပေါ့နာမသိတွေ့လို့ကိုကွရုပ်ပြီးဖောက်ပြန်တဲ့သဘောကိုစိတ်တမနာနဲ့ဗျာကြားတယ်တောင်းယူတယ်ဟုတ်ကလားဟိပြီးတော့အပါထေရတဲ့အာယုံတစ်ဖြောင်နဲ့ထားဓမ္မအာယုံတစ်ဖြောင်နဲ့ရှိရမယ်ကာမအာယုံပါတရားအဲကာမအာယုံဆိုဒီမှာအပြင်မှာရှိနေတဲ့အသွေးသားဝတ္ထုအာယုံဒီဓမ္မကာမအာယုံမဟုတ်ဘူးရာ တရားတော်မဲ့ကိုရှုတာတွေကောင်းနေရင်ကာမအာယုန်လေးနဲ့မှေးလိုက်နေတာရှိသေးဟင်ဟင်အဲဒီဒီတရားကိုရှုရင်းမှတတ်နေအေးတရားကိုပြန်ပြီးကာမဖြစ်နေတာရှိသေးရဲ့လားဟုတ်ကလားဘယ်ကောင်းနေခင်ဗျားတို့ကောင်းတာကိုရပ်ထားပါနဲ့ကောင်းပုံကောင်းကြည့်ကျင်တာအကောင်းခိုင်းတာမဟုတ်ဘူးဟင်တို့တော့ကောင်းလို့ဖြစ်ခိုင်းတာမဟုတ်ကောင်းတာကောင်းတဲ့အတိုင်းကြည့်ပါစေကောင်းတဲ့အကြောင်းကိုသိအောင်ချုပ် ဒီလိုတင်နေဟဲ့မှန်ပါဗျာသိုးအောင်လုပ်ခိုင်းတာလည်းမဟုတ်ဘူးသိုးသမ်းမှပဲသိုးတဲ့ဘောတင်မထားနဲ့သိုးတဲ့အောက်မှာသူ့ရဲ့ဖြစ်ပျက်သဘောရှိတယ်လေမှန်ပါဗျာပြီးရင်သူ့ရဲ့သဘာဝတတ္တိလေးကိုသိစေချင်တာပါဟင်ကောင်းတဲ့ခါမှာမိမိတို့ကိုယ်စိတ်ကပပဲလို့ဖြစ်နေတယ်ဆိုတဲ့ခါမိမိတို့ကိုယ်စိတ်ကပလေးပဲလို့ဖြစ်နေတယ်တူနိုင်မှုလေတို့ဆောင်းတဲ့တွေဟာဒီတယောက်တည်းဖြစ်ပြီမတူမလားဗျာမတူပါဘူးဟင်ဆောင်းမှာဖြစ်တာနဲ့ຫນွေပါဖြစ်တာလေဟဲ့မတူတယ်လို့ပဲကောင်းတဲ့အချိန်မှာဆိုတဲ့အချိန်လည်းအဲဆောင်းတဲ့ຫນွေလိုပဲဗျာ အဲ့ဒါလေးမြင်သိချင်တာဒါကိုလည်းအာယုံတစ်ဖြောင်းနဲ့ဆိုတာကာမအာယုံကိုဆွန့်လို့၍ဓမ္မအာယုံဖြစ်တဲ့လူရန်ဖြစ်ပြသဘောတတိလေးပေါ်မှာပဲရှင်းရမယ်ကောင်းပါလို့ဆိုဆိုဒါလည်းအတာထရာလို့ခေါ်တယ်ဗျာပြီးတော့ဆရာသမားများနဲ့တရားအသိခံတဲ့နေရာဒီနေရာမှာလဲမာယာတာထရာကင်းရတယ်လို့ဆိုတယ်မာယာဆိုတာမိမိအပြစ်ကိုဆရာသမားကဟိုငေါ့မှာဆိုလို့ဖုံဖုံဖိပြီးလေးပြောတာ ဒီလိုဆိုဆရာပြင်လို့မှရပဲတို့ကနားထောင်ခြင်းနေရတာသူ့ဟန်ကြည့်ပြင်းနေရတာဟုတ်ကလားဗျာဟင်ပြီးတော့ဒါထေရသွားတာမိမိကိုအထင်ကြီးအောင်တမန်သားလောက်တွေ့တာကိုတရားသားလောက်တဲ့ပြောနေတာဟဲ့ဒါလည်းမရသူတွေရွှေချော်သွားလိမ့်မယ်အဲ့တော့မာယာဒါထေရကင်းရတယ်အရှိရှိတိုင်းနဲ့ငါးပြားသားလောက်တွေ့ငါးပြားသားပြောတာချလိုက်ဒါမှဆရာပြင်ပေးလို့ရမှာပေါ့မဟုတ်တာမဟုတ်တဲ့အတိုင်းပြောချလိုက်ဒါမှဟုတ်အောင်ဆရာပြင်ပေးလို့ရပါ ဟင်ဟုတ်တာကိုဟုတ်တဲ့အတိုင်းမှာပြောချလိုက်ဓမ္မဆရာဓမ္မအတွင်းတင်ပြီးလို့ရတယ်အတ္တထိရလည်းကင်းရတယ်ဗျဟုတ်ကလားပြီးတော့တာရံဘောဆိုတာတွင်လူကြီးကတွင်လူဆိုတာကတို့ဒီအပြင်ကတော့ပေါ့လေထိုင်တဲ့ခါလည်းရှိသေးတယ်ထင်တယ်ဈေးညာလေးနဲ့လည်းအာယုံပြောင်းဖြစ်တာရှိသေးတယ်နဲ့ပြီးတော့ပူလောင်ရှင်ဆိုပြီးလည်းယောဂီတို့ပေးထားသေးတယ်နဲ့ပြီးတော့လည်းချိုးရီသုံးတာချင်းလို့ခုနဟိုမပြုတ်လို့လို့မဖြစ်တဲ့ ဟိုပရိဘောဓနဲ့ခေါ်တာပေါ့လေအိမ်နာတက်ချင်းတို့ဘာလို့ဆိုရဲအသေးပွဲလေးတွေရောရှိသေးတာထင်တယ်အဲ့တော့ပြင်ဝရိယကတော့ထိုင်နေထိုင်ပေါ့နားလဲဟိုဟိုထားတဲ့ထားပေါ့အတွင်းဝရိယလို့ခေါ်တယ်ဒီတတိလေးကိုလွတ်ထွက်မသွားအောင်ကိုကိုရေကဒီတတိလေးကြမသွားအောင်တွတ်တင်ထားတဲ့အတွင်းဝရိယကိုဘယ်တော့မှချပါနဲ့အိပ်ပြောတာတော့အဲ့ဒီအတွင်းဝရိယလေးကိုကင်ပြီးအိပ်သွားတာမှာဟုတ်ကဲ့နာမည်ဆိုတဲ့အချိန်ဘယ်တော့မှပြောလို့အဲ့ဒါအပြင်အားပေးတဲ့စကား အိတ်နေဆိုတဲ့ကဘယ်တော့မှပြောနေအဲ့ဒါအပြင်အားပေးတဲ့စကားလူလူမတင်ရတဲ့အိတ်မပြောခွေကြသွားမှာပေါ့ဟုတ်ကလားဗျအလူလူမတင်ရတဲ့နားမပြောဟောခွေကြသွားမှာပေါ့ဟုတ်ကလားသူ့ဘာတော့ဟိုငငယ်တုန်းကကြားဘူးတာပေါ့ကွယ်ဖြင်းကြီးဟင်သူကတခါတော့တိဆွဲနေတယ်ဘေးကလူသွားပြောဟာဖြင်းကြီးရဲ့ကြည်ပါတနာတာဆိုဖြင်းကြီးရောသူလုံးတော့ဦးတယ်ဗျသူ့သွားပြောရင်တနာတာဆိုယုံတော့ဦးတယ်ဗျဟင်အဲ့ဒါဖြင်းကြီးလိုပဲပြတ်တော့ကလည်း ပို့သွားပြီးတော့တနာဒါနာနာပိပဘယ်နဲ့တော့သွားမလုပ်နိုင်နဲ့ရုံမှာဟုတ်တော့ခင်ဗျားတို့ဟင်အဲ့တော့အိဋ္ဌာတောင်ပဲအိပ်ပျော်သွားတာတောင်ပဲဝရိယမချပဲနဲ့အိပ်ပျော်သွားတာမှာလက်လက်ကိုဘာလို့ဟိုရံသူကတိုက်လို့ပေးတာတောင်ပဲဟိုခြေသလုံးညီခြေသလုံးဖက်ကိုက်ပြီးတော့ပေးသလိုပေါ့ဗျာထိနာမိတာကိလေသာကိုက်လို့ပေးရတာလေအဲ့လောက်ကိုဝရိယကိုတွင်တွင်ကြိုးစားရမှာတဲ့စက်နေအောင်ထက်နေအောင်ထင်တယ် သူ့ဓမ္မယုံကြီးမိုးသူဓမ္မယုံဟာဟိုစတ်တော်စတ်တယ်မထလုံးနဲ့တူပါတယ်မိုးရိုးတာဟုတ်ဗျာအဲ့စတ်တော်စတ်ဟာတူပါတယ်နေတော့နေတော့တုံထုံမထလုံးထင်တယ်ဟုတ်ကလားဟဲ့အဲ့တော့စတ်နေအောင်ထန်နေအောင်မိုးမှာမိုးမရိုးတာလားအဲ့ဝါရိယကိုအဲ့လိုဒဇတ်တဲ့အပြေဝရိယကထားရမယ်အဲ့ဒါကိုတို့စားလို့အာတာပိဝရိယလို့ခေါ်တယ်ဒီပတိလေးလွတ်ကြမသွားအောင်ကြောင်းရဆိုင်ပေးနေတာလေတတိလေးကထင်နေတူတယ်သူကမိတတ်တာဟုတ်ကွ အဲ့တော့ခင်မင်းရဲ့ကိုဒူးတိုက်နေတဲ့ခင်ဦးသီးလိုပဲဒီဝရိယတွေကနောက်ကနေပြီးတော့ဟေးဝင်လေမလိုက်မလိုက်မလိုက်နောက်ကတိုးပေးနေရတာတိုးပေးနေရတာဟုတ်ကလားထွက်လေမလိုက်မလိုက်မလိုက်တိုးပေးနေရတာဒါလို့လို့တတိမလွတ်အောင်လေအဲ့ဒီဝရိယတွေကိုမချပါနဲ့အဲ့ဒါကိုတာရံဘောလို့ခေါ်ပါတယ်အဲ့ဒါဘလောက်ပဲအာထုတ်နေနေအမှုတန်းကြီးတော့ဒီတဲ့တော်တော်ပါပါလိမ့်မယ်ပထမလာသူအမှုထမ်းရတာ6တောက်တောက်ကွယ် ဝင်ဝင်ရင်းလိုက်လာရရလား6တောက်တောက်ကြီးပြဟင်အဲ့ဒီပထမလ34ရက်လာကထုတ်ပြီးရင်တော့ဒုတိယလဒါတော့စဝင်တဲ့ချိန်တော့ပဲလေတို့ပျော်ပျော်လေးထင်တယ်ဝင်ဝင်လေးကလည်းဟိုလာကလေးကလည်းကိုလို့စားလေးကိုရပြီထင်တယ်အေးဟဲ့ဟင်ပထမလတော့ပဲလေတို့ဟုတ်ကလားထုတ်တော့တယ်လားဟုတ်ကလားဟဲ့တို့တို့ဖိုးယူမိမဖိုးယူဖိုးဘူးမဟုတ်ဘူးဖိုးယူဘုံဘုံလေးတဲ့ရာရှိကြီးမိမထင်တယ် ပထမဆုံးလဘယ်လိုနေတော့ဖိုးဟင်အေးပါဗျာခုဒီမှာလဲကိုရှုွက်သေးရဖြစ်ခြင်းကိုမမြင်သေးတဲ့ယောဂီတွေကခက်ချော့ပဲဒုက္ခမရာဒီပဲနဲ့ကြိုးတော့ကြိုးစားနေရဒုက္ခရဖြစ်ပြမမြင်သေးဘူးလေဝင်တယ်လို့ဝင်လေးရလှုပ်ရှားပုံထွက်တယ်လို့ထွက်လို့လေးရလှုပ်ရှားပုံတဲ့ဒီနာရီနာရာလေးရလှုပ်ရှားပုံလားအဲ့ဒီလှုပ်ရှားပုံကိုမသိလို့ရှိရင်ရနိုင်ဘူးခန္ဓာအကြကြမှာပေါ့ ဟုတ်ကလားနာရီနာရာလေးရဲ့ဖြစ်စဉ်လေးလားတဘောဝတည်တက်ရင်တက်တယ်လို့ကြာရင်ကြာတယ်လို့ဟုတ်ကလားလားဝင်ရောဝင်လေလေးရဲ့ဟိုထိဝင်ပုံလေးနဲ့ထိထွက်ပုံလေးလားလားဒါလေးရဲ့လှုပ်ရှားပုံမြင်လို့ရှိရင်တော့ခင်ဗျားတို့လက်အားရပြီးပြောလိမ့်မယ်ဒါမှမဟုတ်အဲ့ဒီဖမ်းပုံဖမ်းနေလေစအထုတ်ကဘာတွေကသူပြောခဲ့ပြီးသားပဲကွယ်ဟင်လုံကြီးကိုပြောင်းမြန်လာဝတ်ခဲ့ပါဆိုဟုတ်ကလားဟင်ကျွာတဲ့စိတ်ကိုပြောင်းမြန်လာခဲ့ကျွာတဲ့ကလောဘနဲ့ဒုက္ခနဲ့အပူတိုက်ပြီးလောရတာတင်တယ် အေးတခါတည်းနှလုံးလေးကိုရိုးရိုးဆန်ကဖြစ်အောင်လုပ်ပြီးတော့မှဘာမှမသိမှခိုင်စားလို့ရတာကိုဒီမှာကမဟုတ်ဘူးနှလုံးလေးကိုညင်တဲ့နေအေးတဲ့အေးအောင်ဒီမှာတတိနဲ့အတီလေးနဲ့သွားမှာမဟုတ်လားဒါလေးပဲတတိနဲ့အတီလေးနဲ့ဟင်ဒီကနှလုံးလေးကိုအေးနေတာအေးအောင်ငြိမ်ငြိမ်နဲ့ညီအောင်လုပ်ပြီးတော့မှခိုင်စားမှာအဲ့တော့ရွာထဲကအပူတိုက်ပြီးခိုင်စားမှာဒီကအေးလေးပြီးခိုင်စားတာနှစ်မျိုးပြမတူဘူးဒါတို့တတိလေးပြောနေတာဗျအဲ့တော့ဝင်လေးရှူလဲသူ့အလိုက်တင်လေးဆိုတာလည်းပြောခဲ့ဘူးပါဗျာ နာတာလေးတို့လည်းလိုက်တင်လေးဆိုတာပြောခဲ့ဘူးပါဗျာပြီးတော့နာတဲ့ပေါ်ကိုကိုနဲ့မဆိုင်တို့သဘောထားလိုက်ဗျာကိုကတတိတရားသူကြည့်ထင်တယ်နာတာလေးကိုသူတေသနာခေါင်းအေးအေးနဲ့ပြုလိုက်သမှာဟိခေါင်းပူလေးခုနကဘဝင်မငြိမ်လေးဘဝင်မငြိမ်လေးတို့ပါတော့နှလုံးလေးပွက်ပွက်ဆိုလေးနှလုံးလေးပွက်ပွက်ဆိုလေးစိတ်တွေထမ်းလာတယ်ထုတ်ကလားစိတ်တွေထမ်းလို့တင်းပြီးချုပ်ပြီးပေပြီးလုပ်လေလေငုံမွန်သွားလေပဲဒါနေလို့ဟုတ်ကလားတန်ခါလေးလေးကမဲတူပွက်သွားမှာဟုတ် အဲရေတွတ်သွားမှာကိုအကြည်ဓာတ်မှမရှိတော့ဖြစ်ပြမမြင်နိုင်ဘူးတောင်းပညာစာဥတ္တရတကာသွားတွင်တွင်ကြိုးစားနိုင်ဖို့သူလည်းရေးကြည့်ပါလေဒီငါးချက်နဲ့ညီမှတို့လိုချင်တဲ့ခရီးကိုဆုံးအောင်ကြွားနိုင်တယ်ဟုတ်ကလားဗျာအင်းတို့မာစီကြတော့လင်္ကာလေးတင်တယ်ယုံကြည်ကြမ်းမှာဖြောင်းစွာသိထားပါယုံကြည် ကြားမှာဖြောင်းစွာသိထားကျူသာတွင်တွင်ဖြစ်ပြည့်မျိုးစွာငါအိမ်မရတော့ဘူးမရတော့ခီလန်းတစ်ခုဆုံးတာပြောတာလေသဘောပေါက်လားဒီငါးချက်နဲ့ညီမတို့ရမှာဗျအဲ့လက်ထိလိုရမယ်ဗျရနိုင်မှာမလားဟဲ့ဟင်ကျူသာနိုင်မှာမလားဟဲ့ဟင်အဲ့ကျူသာရမှာဗျအဲ့တော့ဘယ်နေရာလေးမဆိုတွေ့တဲ့တို့ဒီထိုင်ကမ္မထာနဲ့သင်္ကြန်ခေါ်မှာပေါ့လေထိုင်ကမ္မထာမှာလည်း နာပြီးသားကရှုတယ်ကာနုပဒနာနဲ့နာကျင်ကြဲခဲမှုဝေဒနာနုပဒနာလားဟဲ့အဲ့ဒီနှစ်ခုကတော့ပူတွေ့ခြင်းတယ်သူကရှိမှုနဲ့သူ့မှုယုံနာနှစ်ပါးတရေလိုတဲ့ခံနဲ့စုံတယ်ပူတွေလည်းဟုတ်တယ်ဥသာပေးဖြစ်ဖြစ်ဒီကမြင်ရမယ်ဒီတွေးမှုကတော့ယောဂီကိုမြင်နေလေဒီကြားမှုတွေကမြင်နေတယ်အဲ့တော့အလူလိုက်တွေဟုတ်ပဲမြင်နေတယ်ဟုတ်ကလားလားအဲ့သူတို့ရသေးဘူးပြီးတော့အာယုဇန်းနေနမိတ်ဆန်းနေပေါ်လာတယ်ဒါစိတ်ကိုယ်ရင်းမှုတွေအဲ့ဒါမြင်ရပေါ်တယ်အတူလည်းမလိုက်နဲ့ဟုတ်ကလားဗျာ အဲ့တော့ဒီထိုင်တဲ့နေရာမှာလဲကာယ ानु ပါဒနာနဲ့ဝေဒနာ ानु ပါဒနာတွေကလှုပ်ရှားမှုကိုမြောင်ကြည့်သားမှာဟုတ်ကလားအဲ့ဒီထဲမှာအာယုတွေကိုဖြောက်မှန်တဲ့အာယုလေးထင်တယ်ဟင်ဖြောက်မှန်တယ်ဆိုတော့ဘယ်မလိုက်တာလဲဖြောက်မှန်တာထင်တယ်ဟဲ့တရားသူကြီးဖြောက်မှန်တယ်ဖြောက်မှန်တယ်ဆိုတာတရားလူနဲ့တရားခံကြဘယ်မလိုက်တာထင်တယ်ဟဲ့လက်မသားတာထင်တယ်ဟဲ့ဟုတ်ကလားဟဲ့အဲ့ဒီတိုင်းတော့ဒီထဲမှာပေါ်နေတဲ့နာရဆိုနာရလေးပေါ်အာယုလေးဖြောက်ကြံလေးထားပြီလား အေးဝင်မှုဆိုဝင်မှုပေါ့ကိုအာယုလေးဖြောင်းပြောင်းလေးထားပြီဒီလိုလားလားထွက်ရင်တော့ထွက်မှုလေးပေါ့အာယုလေးဖြောင်းပြောင်းလေးထားပြီအဲ့လိုမှမှာဗျဟုတ်ကလားအေးအဲ့ဒီချက်ကလေးတွေကိုခေါင်းအေးစိတ်ထိုင်ကြကြတရားသူကြီးစစ်တကယ်ဆိုတရားသူကြီးပြီးဟင်လူသားမှုစေလေမကြောက်မရွံ့ခေါင်းအေးနဲ့ထင်တယ်ကိုလည်းမမဆိုင်လားအမှုပြီးမပြီးကိုလည်းမဆိုင်လားကိုကတော့စိတ်ဖို့တဲ့ဟုတ်ကလားတရားတရားသူကြီးပြီး ဟိုတန့်နေတာသွားကြည့်သလားမကြည့်ပါဘူးဗျခိုးနေတာသွားကြည့်သလားအေးမကြည့်ပါဘူးဗျဟောလာပြီးထွက်ဆိုချက်တွေကိုမှတ်တမ်းတင်ပြီးအဲ့ဒီစာရွက်ထဲကမှတ်ချက်ကြည့်ရင်းနဲ့ဥပဒေကိုခေါင်းထဲပေါ်တာမဟုတ်လားတို့ဒီမှာလည်းမှတ်ချက်ပေါ်ရနေတော့ဒီတရားရုံလုံးပေါ်လာလိမ့်မယ်ဘယ်ကမှရုံလုံးမပေါ်ဘူးသဘောပေါက်သလားဗျဟင်လုံနိုင်မှာမလားဗျအဲ့တော့တို့သွားမယ်မယ်လန်းခီးဟုတ်ကလားယောဂီတို့အဲ့ဒီတလန်းကိုပြတ်ချင်တော့ ဒီစခန်းလေးကိုဆောက်သွားလိမ့်မယ်ထင်တယ်ဟဲ့ခုစခန်းမှာတော့ငါဆွဲကြီးကြီးနဲ့သွားရမှာထင်တယ်ပြီးရင်တော့ဒိဋ္ဌိနဲ့တူနဲ့တတ်နေရမှာဒုတိယတတိယစခန်းမှာတော့ကြိုက်ဆွဲမကြိုက်ဆွဲနဲ့ထင်တယ်တတိယစခန်းမှာတော့မတိဆွဲနဲ့ဘူးဟင်အဲဘူနဲ့ကိုသူစီရီဒုတိယလိမ့်မယ်ထင်တယ်ဟဲ့ဟင်အဲ့ဒါဘူပဲထင်တယ်မတိမှုကြောင့်တန်တရာလဲတာလားမဟုတ်လားအေးအဲ့ဒီစခန်းဆိုးအောင်ကိုဒီငါချက်နဲ့သွားရမယ်အဲ့ဒါလူတယောက်ခရီးလျှောက်တဲ့နေရာ ပြေစာ၅ပါးလို့ခေါ်တဲ့ခြေနှစ်ဖက်လက်နှစ်ဖက်ခေါင်းတစ်လုံးနဲ့သွားရသလိုဟုတ်ကလားဒီလက်ဒီပတ်လန်းခရီးကိုဖြတ်ဖို့ရတဲ့လမ်းဆုံးအောင်သွားတဲ့ယောဂီများမှာလည်းအဲ့ဒီငါးချက်နဲ့ညီအောင်ကြိုးစားကဲနာကြဘူးသာသာသာ